မနေ့ကစံတိ၃မျိုးပေါ်နေအငိမ့်၃မျိုးရှင်းလင်းသင်ပြခဲ့ပါတယ်။ဒီအငိမ့်၃မျိုးတွေကတည်ငါစံတိအချိန်မိုင်းငိမ့်နဲ့အကျန္တစံတိအချိန်ကြီးငိမ့်တည်ငါစံတိကတော့ဝိပဿနာတဏှိဥပပကမဲ့အကျန္တစံတိကတော့နိဗ္ဗာန်ပေါ့လေ။ သရိယာမဲနဲ့သရိယာမဲကပညာနဲ့သရိယာမဲဖို့ပညာနဲ့အာယုပြုပြီးတော့သိရတဲ့နိဗ္ဗာန်ပေါ့။အဲဒီအကျဉ်းနဲ့စံကြည့်ရလို့ရှိရင်ဒီသင်္ကစံကြည့်ပြည့်စုံမှအကျဉ်းနဲ့စံကြည့်ရပါလေ။အခု ဖြစ်တိုင်းမှရှိသေးရုပ်စောင့်ဝင်စင်ထားဆိုတဲ့အတိုင်းကိုယ်ရဲ့ဖြစ်တဲ့ရယုံနာတရားတွေသူတို့ဖြစ်တဲ့လိုက်ပြီးတော့သင်္ဆောင်ရဆွေးနွေးဆိုရှိမှတ်နေတာတင်းကစံကြည့်ရောလေယုံနာပိုင်ခြားဒီဘကစအသေးသေးအသေးသေးညာလေးတွေဖြစ်ပြီးတော့နောက်ဆုံးဝိဒနာညာလေးရင့်ကျက်ပြည့်စုံပြီးတော့ ဖြစ်ဖြစ်မဲ့စာအရင်းတက်ကိုရိယာမညာပုံညာနဲ့လုံးဝပြီးကြည့်သွားပါလား။အဲဒီငိမ့်တက်မရောက်ခင်လေးပေါ့လေ။ဒီပဲပိုင်းခါအထုနေရနေတာကတော့တရင်ကစံပြီးချိန်တိုင်းငိမ့်တယ်။ဒီလိုပဲအငိမ့်ဖြစ်ပါလား။ဆိုတော့ထူးခြားတာကတော့ချိန်တိုင်းဉာဏ်ဖြစ်တဲ့ခိုက်တာလေးပဲ။ စိတ်လေးစားတွေငြိမ်းပါလေဆင်းရဲငြိမ်းပါလေစိတ်ကြံတဲ့ဆန္ဒရတော့အချိန်ကြီးဆက်ငြိမ်းပါတော့အဲ့ဒါအငြိမ်းဖြစ်ပါတော့ဒီနေ့အဲ့ဒီအငြိမ်းစိတ်ဆက်လက်ပြီးတော့သင်ပြပါမယ်ဆင်းရဲမှန်ငြိမ်းကုန်နေရတော့ဘယ်လိုငြိမ်းတာမှအငြိမ်းကအငြင်းစိတ်လို့ခေါ်ရတယ်ဆိုတာတော့ သိရမယ်လေးပါးနဲ့နိဗ္ဗာန်ကိုမြတ်ဖို့တွေ့ပြီးဆဲခတ်သိအကုန်ငြိမ့်ပါမှအငြိမ့်ပါလို့ဆိုရပါတယ်ယဟန္တာဖြစ်တဲ့အရှိကိုအဲဒီလိုငြိမ့်ရမှာအောက်ဖြစ်ဆုံးသတ္တပတ္တိနဲ့မဲ့တဲ့နိဗ္ဗာန်ကိုမျက်မှောက်တွေ့သွားလို့ရှိရင် အဲဒီပုဂ္ဂိုလ်မှာပေါ့လေအပယ်လေးပါးဆင်းရဲပြီးတော့အာလုံးကြီးနဲ့ချင်းချင်းရှိနေပါလားဒီတော့ခုနဘဝနဲ့ပို့ပြီးတော့ဖြစ်ရမယ်ဘဝဆင်းရဲတွေပေါ့လေကိုယ်ကြီးနဲ့သုတိနတ်တွေပေါ့လေဒါကြောင့်သတ္တဗံပုဂ္ဂိုလ်မှာအပယ်လေးပါးလည်းမကြတော့ဘူး ငရေမကြတော့သတိဆံလို့ဖြစ်တော့စားရမယ်တောက်ရမယ်သတိအသေးစားတွေသတိအသေးစားတွေပေါ့လေအဲဒါလည်းမဖြစ်ရတော့ဘူးအလုံးစုံအဖြစ်ဒီလောကနလောကမှာစုံကြီးစံကြီးအနေနဲ့ပေါ့လေခလုံးဝသာပဲဖြစ်ပြီးတော့အဲ့ဒီနောက်ဆုံးဘဝမှာယဟနာဖြစ်ပြီး ပြိပြိနိဗ္ဗာန်ဝင်ဆိုင်ရမယ်အာလုံးယုံနာခန္ဓာရဲ့အချိန်တိုင်းငြိမ်းသွားပါမယ်တတ္တဘာတော့ကမယကနဲ့ပြပါရကတော့မကင်းသေးပါဘူးကမယကလည်းရှိနေတာပဲပြပါရသောတာလည်းရှိနေပါသေးတယ်ဒါပေမဲ့လို့အပေကြနိုင်တော့အောင်သိုးဝါစုကမရကပြပါရတော့ လုံးဝပြင်သွားပါရဲ့ကျန်တဲ့ကာမရာဂပြပါဒကိုတော့နည်းနည်းကျမ်းသားလာလေးကိုတော့သက္ကရာဂမိမဲ့နဲ့နိဗ္ဗာန်ကိုမျက်ပေါက်ပြုတဲ့အခါမှာအဲ့ဒါပါသွားတယ်အာနေသွားတယ်သက္ကရာဂမိမဲ့ကတော့အထူးကိရိတာကိုပယ်တတ်တာမျိုးတော့မရှိပါဘူးကာမရာဂပြပါဒ အားနဲ့အောင်ပြုလုပ်တဲ့သဘောရောက်တာရှိတာပါပဲ။အဲဒီအားနဲ့သွားတဲ့အတွက်ဒီလောကနတ်လောကမှာနှစ်ဘဝမြတ်သာဖြစ်ပြီးတော့ပြိဋိဘံဆံရတယ်။နာဂမိမဲ့ဖြင့်ကမ္မရကနဲ့ဇာဘာရကိုတော့အပြတ်ပေတတ်နိုင်ရင်တော့ နိဗ္ဗာန်ကိုမျက်မှောက်ကြည့်သွားရင်ဘဝဓာကကရှိနေပြီးတော့ရူပဘဝမှာဖြစ်ဖြစ်အရူပဘဝမှာဖြစ်ဖြစ်ပေါ်လေဘဝတည်ရတဲ့ဘာသာဖြစ်ပြီးတော့နောက်ဆုံးရဟန္တာဖြစ်ပြီးတော့ပြိဋိဘတ်ဆံရမယ်အနာဂါမိမဲ့နဲ့တော့ရှိမဲ့သုံးပါမပယ်နိုင်လို့ကြံနေတဲ့ အနိစ္စဘဝရကနဲ့ကျန်တဲ့ကိလေသာတွေကိုပယ်တတ်နိုင်ပြီးတော့နိဗ္ဗာန်မျက်မှောက်တွေ့သွားလို့ရှိရင်အဲဒီမျက်မှောက်ဘဝမှာပဲအာယုတင်္ဂါရကုန်တဲ့အခါမှာခံမျိုးမှာပါလို့ပြိနိဗ္ဗာန်ဝင်စားပြီးတော့ဒီခေတ်ခါသိအာလုံးကြီးလို့တာပါပဲအရိယာမဲနဲ့ ကိဋ္တတိခန္ဓာမြတ်အကုန်လုံးပယ်သပြီးတော့နိဗ္ဗာန်မြတ်မျက်မှောက်ပြုသွားတဲ့အခါရှိသမျှကိလေသာတွေအကုန်လုံးဆင်းရဲမရှိငြိမ့်သွားတာဟုတ်လို့ကိလေသာပြိနိဗ္ဗာန်လို့ခေါ်ပါတယ်ကိလေသာတွေမှန်ရအကုန်လုံးချုပ်ငြိမ့်လာတဲ့ဒါပေမဲ့လို့ရှိရှိဘွားကပြုခဲ့တဲ့ကံကြောင့်ပေါ်တယ်ယုံနာခန္ဓာတွေက ကျင့်ကြံနေပါသေးတယ်ကျင့်ကြံနေတဲ့ယုံနာခန္ဓာတွေတစ်ချိန်ကြလို့ရှိရင်သူတိစိတ်ကျသွားတဲ့အခါမှာအဲဒီယုံနာခန္ဓာတွေကအကြည့်တိုင်ငြိမ့်သွားပါလေအဲဒါခန္ဓာပြိဋိဘာနာလို့ခေါ်ပါတယ်အဲဒီအပိုင်းရောက်သွားလို့ရှိရင်တော့ရှင်ရပါဠိများပါဘာမကြံတော့ဘူးငြိမ့်သွားတာပါပဲ။ ပြိနိဗ္ဗာန်ဝိသနဲ့ဆိုတာကတော့နောက်ဆုံးဖြစ်တဲ့ပြိနိဗ္ဗာန်သုတိစိတ်ပေါ်လေချုပ်ငြိမ်းသွားတာပါပဲဟိုနောက်ဆုံးစိတ်ပေါ်လေအဲဒီလိုချုပ်ငြိမ်းသွားပြီးတဲ့နောက်ပိုင်းမှာဘောဓိယုံနာခန္ဓာတွေဖြစ်မလာတော့ပဲနဲ့ယုံနာနဲ့စက်တဲ့ခင်းရဲတွေပေါ်လေအကုန်လုံး ငြိမ့်သွားတာကိုပဲဆိုတာပါပဲစိတ်ကုသိုလ်ကံရောက်ဘဝတိတ်ကြီးဖြစ်လာတယ်ဆိုရင်ဖြစ်တဲ့အတိုင်းဟောဒီကိုလိုသလိုတီးနေရင်တော့ကောင်းတာပေါ့ဒါပေမဲ့ကိုလိုသလိုမဟုတ်ပါဘူးကိုကလူကျင်တာကပြူကျင်တယ်ကိုလည်းကိုလူကျင်တာကမာကျင်တယ်နာတယ် ကိုလိုချင်တာကတော့အသက်ရှင်ရင်လည်းနောက်ဆုံးသိတယ်ကိုလိုချင်တာကတော့ကိုရှိနေလို့ရှိကိုစီရင်ဖြစ်နေတယ်စိတ်တော့တက်တာဖြစ်နေတယ်ဒါကလည်းမတက်တာဖြစ်တယ်နေစိုးခံဖြစ်တယ်ကိုလိုချင်တာကတော့စိတ်ကြော်ရှင်ခြင်းနဲ့ချမ်းသာခြင်းနဲ့ဒါပေမဲ့ကိုထင်လို့မဟုတ်ဘူးစိတ်ဆင်းရဲမှုတွေနဲ့ကျင်ရတယ်ဒါတွေလူတွေဘောဓိရတဲ့ပုဂ္ဂိုလ်တွေကျုံနေတာပါပဲ။ သဘောတည်ဖြစ်လာပြီးတော့အတိအတိုင်းကြီးနေရင်တော့အကောင်းဆုံးပေါ့ဒီလိုမဟုတ်ခဲနဲ့ကိုယ်အလိုရှိတဲ့ဟာတွေဖြစ်နေတာအဲနောက်ဆုံးအလိုမရှိဆုံးဖြစ်တဲ့သိခြင်းကိုကျုံရတာပဲဝတ်တိဖြစ်လာပြီးတော့ဒီလိုပြည့်စုံမဲ့ကြည့်လို့တော့မဖြစ်တာကောင်းတောင်းတောင်းပေါ့မဖြစ်တာပဲကောင်းတာပဲသူတို့ဖြစ်နေလို့ဒီတရားကြီးကျော်ရတယ်ဆိုတော့သူတို့မဖြစ်ရင်ဒီတရားမကျော်ရဘူးပေါ့ မိသားစုနေဖို့ရအတွက်အမှန်ခံရဖြစ်သွားတဲ့အင်ကြီးဆောက်ပြီးမှကျော်ရရှိရင် နေမလို့ကြံကရှိသေးတယ်အကြောင်းအားဖြင့်ဆိုအင်ကြီးကမိတော်ပြည့်စည်သွားတယ်ဒီတော့ညနေရက်ထားတဲ့မိသားစုဟာဆောက်ကြည့်မှပြည့်စည်မဲ့အတူတူတော့မိလောင်မဲ့အတူတူတော့မဆောက်မိတာကောင်းတောင်းတောင်းဆိုတာဖြစ်မယ်လလပါပါ ပန်းမင်လေးကြီးပြီးရင်စားရတော့ပင်လေးကြီးအမြတ်တနိုးနဲ့တဏှာမှာစိုက်ထားရည်ရရရနဲ့ပြုပြင်ပေးတယ်စိုက်လို့တော်တော်လေးကြီးတဲ့အခါကျမှတည်သွားတယ်ထပ်ဆိုင်ထပ်တည်တယ်စိုက်ပြီးမှတည်မဲ့အတူတူတော့မစိုက်မိတာကောင်းကောင်းတောင်းဆိုတာစိုက်ပြီးမှဒီလိုသိရင်ဖြစ်နေတယ် ထို့အတူပဲဘဝဒီဘဝအပြည့်မမြင်အကောင်းရှင်ပြီးတော့ဘဝဒီတောင်းတပြီးတော့ကောင်းမှုတွေပြုပါလေဘဝတတိရလာတယ်အမြဲတမ်းသိဆန်းသိလွင်နေလို့ရှိရင်တော့ကိုလိုလိုဖြစ်ရင်တော့ကောင်းတာကိုကိုလိုလိုမဟုတ်ခဲနဲ့မလိုအပ်တဲ့ဟာတွေဖြစ်နေတော့ဘဝဒီမဖြစ်တာပဲကောင်းတောင်းတောင်းဆိုတာပေါ့လေ သင်ရင်စဉ်းစားမိတဲ့ပုဂ္ဂိုလ်ဟာဒီလိုသဘောမျိုးဖြစ်ပါပါပဲ။အဲဒီသဘောမျိုးဖြစ်တဲ့ပုဂ္ဂိုလ်ဟာဘဝစီရှိရတဲ့ပုံဟာယမုတ်ဆက်ဆိုပြီးတော့ဘဝစီမရှိရေးဘဝစီနဲ့ဆက်တဲ့ခြေရည်ငြိမ်းချမ်းရေးကိုတကယ်ပဲညှော်မှတောက်လာမိရတာပါပဲ။ဒါဘဝတန်သံခါရအဘောတနိဗ္ဗာန်လို့ပြထားပါတယ်။ ဝတ္တဆိုတာယုံနာတရားတွေအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ရည်စည်းကြောင်းကြီးလိုပေါ့လေတသွင်းသွင်းကြီးစင်းတဲ့အနေနဲ့ဖြစ်နေတာဘဝတ္တလို့ခေါ်ပါတယ်မြင်လိုက်ကြားလိုက်နားလိုက်စားလိုက်ကြည့်လိုက်ကြည့်လိုက်ကိုယ်လိုက်ဆန်းလိုက်တောင်းလိုက်ငဲလိုက်ကြောလိုက်လှမ်းလိုက်စားလိုက်ဆိုဒီဘဝနေပြီးတော့နောက်ဘဝလေးလည်းဒီလိုဖြစ်လိုက်ပါလေသင်္ခါရပြုပြင်မှုအကြောင်းမျိုးစုံ

ဘာမှဆက်မဖြစ်တော့ပဲနဲ့ငြိမ့်တော့တဲ့အငြိမ့်ကိုကနဆင်းရဲတွေအကုန်လုံးငြိမ့်တော့တယ်လို့ပြောခဲ့ပါတယ်။အဲဒီလိုပြိဋိဘဝန်ဆံသွားတဲ့အခါမှာပူဒ္ဒနာဒ္ဒသိတတ်တဲ့ယုံနာခန္ဓာတွေလုံးဝမရှိတဲ့အတွက်ကိုရခြင်းဆင်းရဲလည်းမရှိတော့ဘူး။နာခြင်းဆင်းရဲလည်းမရှိတော့ဘူး။ တရားချင်းဆင်းရဲကမရှိတော့ဘူးသို့ရင်ကိုဆွေးခြင်းငိုကြွေးခြင်းအစရှိတဲ့စိတ်ဆင်းရဲကိုဆင်းရဲတွေလည်းပဲဘာမှမရှိတော့ဘူးဆင်းရဲကစိတ်အကုန်လုံးငြိမ်းသွားတယ်ပေတော့မှမပေါ်တော့ပဲနဲ့အပြီးတိုင်ဝါနေအဲ့ဒါကြီးအရှင်သာဝရလုံးဝငြိမ်းသွားတယ် အဲဒီတော့ဒီတိုင်းသာဝရလုံးဝငြိမ်းသွားတာဟာအငြိမ့်ခံပါလေအငြိမ့်မှာအငြိမ့်စိတ်ကိုရည်ရွယ်ပြီးတော့ဘုရားမြတ်စွာကသမ္မာဒုက္ခခရာယမန်စွာဆင်းရဲကုန်ခြင်းရအတွက်ရှင်းဥဒ္ဒမြအပြီးတိုင်ကုန်ခြင်းသွားအောင်အရိယာမေက ဆောင်သွားတယ်လို့ဟောတော်မူတာပါပဲနေရတိတက္ကရသသမတုခက္ခရာယနိလရသေးရီကိုရလက်တွေ့ကြကြကျင့်သုံးတဲ့ပုဂ္ဂိုလ်ဟောတယ်ဆင်းရဲကလုံးရအောင်ဆောင်သွားတယ်ဆိုတဲ့သဘောမျိုးပါပဲအဲ့ဒီဟောထားပါတယ်အရိယာမပညာက လက်တွေ့ရှင်းဆောင်တဲ့ပုဂ္ဂိုလ်ကိုသင်ရဲ့ဂုဏ်ကြီးအောင်ထုတ်ဆောင်သွားတယ်ဆိုတော့သင်ရဲ့ဘာဖြစ်လို့အဲဘာဖြစ်တော့အောင်ထုတ်ဆောင်ကြလဲလို့မေးလို့ရှိရင်သင်ရဲ့ဂုဏ်သွားအောင်လို့ထုတ်ဆောင်သွားတယ်လို့ဒီလိုရှင်းရပါပါပဲဘာကဆောင်သွားတယ်ထုတ်ဆောင်သွားတယ်ဆိုလို့ရှိရင်အရိယာမေတ္တာက ဆောင်သွားပါလေလို့ဒီလိုဖြေရပါပါပဲဘယ်လိုပုဂ္ဂိုလ်ကိုဆောင်သွားတယ်လဲလို့တစ်ဖြင့်နှေးလိုက်လို့ရှိရင်လက်တွေ့ကျင့်ဆောင်တဲ့ပုဂ္ဂိုလ်ပဲအခုလိုတိစ္ဆာဘာဝနာတရားတွေအားထုတ်ပြီးတော့တည်ငါတန်တိတွေပေါ်ဒီရအောင်ကျင့်သုံးနေတဲ့ပုဂ္ဂိုလ်တည်ငါတန်တိရင်းချက်ပြည့်စုံသွားတဲ့အခါမှာအခုလို နိလာရကျင့်ဆုံးအဲကျင့်ဆောင်နေတဲ့ပုဂ္ဂိုလ်ကိုအရိယာမဲ့ဖြစ်သွားတဲ့အခါအဲဒီအရိယာမဲ့ပညာကကျင့်ဆောင်တဲ့ပုဂ္ဂိုလ်ကိုလက်ထိကြကြပါလိမ့်ရှင်းကမြေအောင်ကဲကျင်တော့တာပါပဲထုတ်ဆောင်ကဲကျင်တာပါပဲကျင့်တဲ့ကုသိုလ်ကဆောင်တယ်ဆိုတော့မကျင့်တဲ့ပုဂ္ဂိုလ်ကတော့မဆောင်နိုင်ဘူးဆိုတဲ့အတိတ်ပဲပေါ့သာတိရိတိယုံနဲ့ ကိစ္စဆင်ញင်သိယုံနဲ့တရားနာကြယုံနဲ့သာဝလေးဖတ်ယုံနဲ့ဆိုတော့အဲ့လိုပဲကြည့်ရသေးတဲ့ပုဂ္ဂိုလ်ရတော့ဒါတကယ်ရှင်းဆောင်တဲ့ပုဂ္ဂိုလ်ရင်မဟုတ်ပါဘူးသာတိတော့ပဲရှိတာပါပဲအဲ့ဒီလိုပုဂ္ဂိုလ်မျိုးမဆိုင်ဘူးလို့ပြောဆိုလိုတယ်အတိတရားရရှိပြီးတော့ဗောလေသာဝကပဲဖြစ်ဖြစ်ပြရဏမိတ်္တခေါ်တဲ့ဆရာကြီးသံဃာပဲဖြစ်ဖြစ်အတိတရားရရှိပြီးတော့ ပြည့်စုံကျင့်တတ်လောက်အောင်ပေါ့လေကျူဒီဒီလေးလေးစားစားနဲ့ကျင့်ဆောင်တဲ့ပုဂ္ဂိုလ်ကဒီလိုအရှင်ရရနိုင်တယ်ဆိုတာပေါ့လေဂိမ့်ပြီးပတ်ဖို့လိုပါတယ်ဒီရဌာနမှာအရိယာမေကတေယူပို့ဆောင်ပုံမဆောင်ပုံပေါ့လေဥပမာလေးနဲ့ နည်းနည်းနှိုက်ရှင်ပြီးတော့ကြည့်ကြပါစို့အခုလောကမှာတယူဖို့ဆောင်ရည်လုပ်ငန်းတွေအတီးအတီးရှိကြပါလေကုန်းဘက်ကဆိုလို့ရှိရင်မော်တော်ယာဉ်ယထာယာဉ်ပေါ့ဒီဘက်ကဆိုလို့ရှိရင်ရေယာဉ်လေဘက်ကဆိုလို့ရှိရင်လေယာဉ်ပေါ့အဲ့ဒါဒီတယူဖို့ဆောင်ရည်ကိစ္စတွေပါသူတို့ဆောင်ရဆိုင်တဲ့ယဉ်မျိုးမျိုးတွေပါပဲ။ တယူပို့ဆောင်ရေးလုပ်ငန်းတွေပါပဲအဲ့ဒါတွေဟာလူတွေသွားလို့ရအရက်ကိုဆောင်နိုင်အောင်လို့အဲဆောင်သွားတဲ့တည်ယူရသွားတယ်ဆိုတာတော့အများသားလေကြပါလေဒါပေမဲ့လို့သူ့ဘောတက်ရှိပြီးတော့သွားတဲ့ပုဂ္ဂိုလ်ကဆောင်နိုင်တယ် မရှိဘဲနဲ့ဘေးကရိုက်ချပြီးတော့ငေးမောနေတဲ့ပုဂ္ဂိုလ်တွေတော့မဆောင်နိုင်ဘူးဆိုတာပေါ့လေအများနားလည်ကြပါလေအဲ့ဒီဥပမာလိုပဲအရိယာမေအတိအမြင်ဉာဏ်ပညာကလည်းပဲအဲ့ဒီလိုပညာဖြစ်အောင်လက်တွေ့ကျင့်သုံးတဲ့ပုဂ္ဂိုလ်သာ တည်ယူကိုဆောင်နိုင်တယ်လူရဲ့ဒီဘောလေးငြိမ်းချမ်းတဲ့ဒီတည်ယူကိုဆောင်နိုင်တယ်လက်ကျင့်မကျင့်တဲ့ပုဂ္ဂိုလ်တော့ကျင့်မိမယ်လို့ပြည့်စုံမကျင့်တဲ့ပုဂ္ဂိုလ်ကတော့မဆောင်နိုင်ဘူးဆိုတာပေါ့လေဒါကတော့ရှင်းနေပါပြီဒီတော့ဆင်းရဲငြိမ်းရင်ရဲ့တရိယာရင်ကိုရှိသွားရတယ်နော်ဒီခုဘုရားမြတ်စွာသာသနာတော်နဲ့တွေ့ကြုံနေတဲ့

လက်ဖူညာရအောင်ကျင့်သုံးဖို့အရေးကြီးတယ်ဆိုတာပေါ့လေဒီနားလည်ရပါတယ်အပယ်လေးပါးကလုံးဝလွံ့ရောက်မှုဘုရားသာသနာနဲ့တွေ့ကြပါကြိုးနဲ့တဲ့အဲလုံရောက်မှပြီဘုရားသာသနာနဲ့တွေ့ကြပါကြိုးနဲ့တဲ့တမ္မာကုသိုလ်လောက်ပြုပြီးတော့လူချမ်းသာလက်ချမ်းသာဒီမှာချမ်းသာရရုံလောက်နေတော့ဘုရားသာသနာတော်ကြီးနဲ့တွေ့ကြုံရတယ်လို့ မပြောတော့မချီးမွမ်းတော့ပါဘူးယခုရရှိတဲ့လူဘဝဟာရှိရှိကသံမာဒါနကုသိုလ်သီလကုသိုလ်လေးကြောင့်ရရှိနေတာပါအဲ့ဒါလိုရရှိလူဘဝရရှိတဲ့ခိုက်တာပါသံမာကုသိုလ်ဖြစ်တဲ့ဒါနသီလကုသိုလ်လေးဆက်ပြီးတော့ရှိမယ်ဆိုရင်နောက်ဘဝမှာလည်းပဲ လူဘဝအရေးမဲ့ကြာရပါပါလေအရေးမဲ့ကြာရတဲ့အလုပ်ဟာအရေးမရှုံးလို့ကောင်းတယ်လို့ဆိုပေမဲ့လို့ရေချေကြလို့ရှိရင်အရင်ကအရင်ပြုတ်ပြီးတော့အရှုံးနဲ့ဖြစ်သွားနိုင်ပါလေတခါတရံမှာလက်ပြည်လောကရောက်တယ်လို့ဆိုမယ်လို့လက်ပြည်လောကကကာမဂုဏ်လေးကအလွန်ပေါ်တော့ကာမဂုဏ်နဲ့ပဲအချိန်ကုန်နေတဲ့ပုဂ္ဂိုလ်ရဟာ အဲ့ဒီနတ်ပြည်ကသိလို့ရှိရင်အပယ်လာတာများတယ်ဒီတော့နတ်ပြည်လောကလူဘဝရဲ့အရှင်တန်းမြင့်တယ်လို့ဆိုပေမဲ့လို့ကုသိုလ်ကောင်းမှုပြုလို့ဒါနကုသိုလ်သီလကုသိုလ်ပြုလို့နတ်ပြည်လောကရောက်တယ်လို့ဆိုပေမဲ့လို့အဲ့ဒီနတ်ချမ်းသာဟာအရှုံးပဲရှိရှိနေတဲ့အမြတ်ပါအာကုလောက်တဲ့အမြတ်မျိုးမဟုတ်ပါဘူးအဲ့ဒါလည်းပဲစဉ်းစားဖို့လိုပါတယ်ယောဂီသံတရားတွေအားထုတ်လို့ ဒီမှာချမ်းချမ်းသာရရုံနဲ့လည်းပဲဘုရားမြတ်စွာသာသနာတော်ကြီးနဲ့တွေ့ကြုံကြုံနဲ့တယ်ဆိုတာပါမပြောပါလောက်မချီးမွမ်းလို့ပါဘူးဘာကြောင့်လဲဆိုတော့ဒီချမ်းသာနဲ့ချမ်းသာဓမ္မချမ်းသာကိုရရှိနိုင်တဲ့သာမန်ဒါနသာမန်သီလသာမန်ဘာဝနာကုသိုလ်တွေကတော့ သာသနာ့ဘာမှလည်းပဲပြုနိုင်တာပါပဲ။ဒါကြောင့်အဲ့ဒီတမ္မာကုသိုလ်ကိုပြုရယုံနဲ့အာရခြေနဲ့မနေခြင်းဘူးဆိုတာပေါ့လေ။ဒီဒီတရားကပြပါတယ်။နောက်တစ်ချက်နောက်တစ်ချက်ကတော့မြတ်စွာဘုရားကိုကိုယ်ွယ်ရှိကြရတဲ့ဘုရားသခင်အမိခံဖြစ်ပါလေ။နောက်အချိန်တွေပါပေါ့လေ။ လုံလောက်တဲ့သေချာတဲ့ကုသိုလ်မပြုမိလို့အပယ်လေးပါးရောက်ရဥမယ်ဆိုလို့ရှိရင်ဘုရားရှိကရယူနိုင်နိုင်ပါတော့မလားဘုရားသာသနာတော်ကြီးနဲ့တွေ့ကြုံရတာဟာပါမအကျိုးမရှိဖြစ်နေမယ်ဆိုလို့ရှိရင်သာသနာတော်ကြီးနဲ့တွေ့ကြုံရယူနိုင်နိုင်ပါမလားဘုရားကြီးအစ်စ်ဆိုတာကတော့

ကျင့်သုံးရပါတယ်ဒီလက်ဆိုင်ရာသဘာဝဆိုင်ရာပညာဆိုင်ရာအကျင့်တွေပေါ့ညွှန်ကြားထားပါတယ်ဆင်းရဲခြင်းအကြောင်းကိလေသာတွေအပြတ်ချင်းတွေကိုရအတွက်ညှိကြတဲ့အတွက်ကျင့်သုံးတယ်ကျင့်သုံးမှသာဘောဓိတကပါလာတဲ့ဒုက္ခပြင်းတဲ့ကိလေသာတွေကိုနည်းနည်းကနေပြီးတော့များများအပြည့်စုံရှင်းနေနိုင်ပါပါရှင်းလို့ကိစ္စပြည့်စုံပါပါ အဲဒီလိုကိလေသာတွေရှင်းလို့ကိစ္စကြီးကြီးပြီဆိုလို့ရှိရင်ပရိယသာဝတိဖြူစင်တဲ့မြင့်မြတ်တဲ့ဖြူစင်မြင့်မြတ်တဲ့အနေအထားမျိုးကိုဆောင်ရွက်နိုင်ပါပါအဲဒီလိုဆောင်ရွက်နိုင်အောင်ကျင့်သုံးမှသက္ကိစ္စသဝနာဒီဥသေးသေးနာကြားရင်လိုက်နာခြင်းအဖြစ်ဖြစ်ပါတယ်အဲဒီလိုအနေအထားမျိုးရောက်မှလည်း တတိအဖြစ်ဖြစ်ပါတယ်လို့ဒီလိုဆိုလိုပါတယ်အမိကံတတိအဖြစ်လောက်ကတတိလောက်ကတော့ဘာမှမထူးခြားလာပါဘူးအပေလေးပါးကမလွတ်နိုင်ပါဘူးလက်ဖြစ်ကြည့်ဝအောင်ကျင့်သုံးမှနိလန်းကြကျင့်သုံးမှတတိအဖြစ်ဖြစ်နိုင်တယ်ဆိုတာပေါ့လေဒါကျန်ကအရာရောလက်တွေ့အရာရောဒီဒီချာချာဒီနာလည်းလို့ပြောပါတယ် ဒါကြောင့်နန္ဒရှိရှင်ဆရာတော်ဆရာကြီးကိုယ်တိုင်ကအောက်ထစ်တုံအားဖြင့်အပယ်လေးပါးကလုံးဝလွတ်မြောက်စေနိုင်တဲ့ဉာဏ်ဆင့်ကိုရောက်အောင်ကြိုးစားအထောက်ဖို့ဒေသနာနည်းရဲ့အညီရောလေတိုက်တွန်းဟောပြောခဲ့သလိုဘုန်းကြီးတို့တတိကလည်းပဲအဲ့ဒီလမ်းစဉ်လိုက်ပြီးတော့ဒီလိုပဲတိုက်တိုက်တွန်းတွန်းနဲ့လိုအပ်တဲ့ဉာဏ်ဆင့်ရောက်အောင် ခေါ်ပြောနေရတာပါပဲ။ဒီတနာကြီးကြည့်တော့မလို့ဒီမှာပဲရက်ကြလို့